ခန်းကြီး32အငယ်1မှ6မောရှေသည်တောင်ပေါ်မှကြာမြင့်စွာရှိနေကြောင်းကို လူများတို့သည်သိမြင်သောအခါအာယုန်ထံသို့စည်းဝေးကြ၍ထပါငါတို့ရှေ့မှတွားရသောဖျားတို့ကိုငါတို့အဖို့လုပ်ပါငါတို့ကိုအေဂုတုပြည်မှနှုတ်ဆောင်သော ထိုမောရှေ၌အဘယ်သို့ဖြစ်သည်ကိုငါတို့မသိပါဟု ပြောဆိုကြ၏အာယုန်ကလည်းတင်တို့မယား သားသမီးများ၏နား၌ဆင်သော ရွှေနှောင်းများကိုချွတ်၍ငါထံသို့ဆောင်ခဲ့ကြဟုဆိုလျင်လူအပေါင်းတို့သည်မိမိတို့နား၌ဆင်သောရွှေနှောင်းများကိုချွတ်၍အာယုန်ထံသို့ဆောင်ခဲ့ကြ၏အာယုန်သည်လည်းလက်ခံ၍နွားတငယ်ရုပ်ပုံတရံကိုကညစ်နှင့်ရေးသားပြီးလျှင်တွန်းလေ၏လူများတို့ကလည်းအိုဤဒေလမျိုးဤဖျားသည်တင့်ကိုအေဂရုပြည်မှ နှုတ်ဆောင်သောတင်းဖျားဖြစ်တော်မူသည်ဟုဆိုကြ၏အာယုန်ဒီထိုအမှုကိုသိမြင်လျင်ရုတ်တုရှိမှရစ်ပလင်ကိုတီ၍နက်ဖြန်နေ့သည်သာဝရဖျားဖို့ပွဲခံရသောနေ့ဖြစ်သည်ဟုတက်ကိုလည်းကြော်ညာစေ၏နက်ဖြန်နနှင့်စောစောလူတို့သည်ထ၍မိရှုရရစ်မိတ္တဟာယရစ်တို့ကိုပူဇော်ပြီးမှစားတောက်လျက်ထိုင်နေကြ၏နောက်တဖန်ကခုံမြူးတူးခြင်းကထားကြ၏ အငယ်9မှ14ထာဝရဘုရားကတင်သည်ဆင်းသွားလော့အေဂုတုပြည်မှတင်နှုတ်ဆောင်ခဲ့သောတင်ဤလူတို့သည်ဖောက်ပြန်ကြပြီငါမှားထားသောလမ်းမှ အလျင်အမြန်လွှဲသွား၍နွားတငယ်ရုပ်ကိုတွန်းပြီးလင်အိုဣဒရလမျိုးဤဖျားသည်တင့်ကိုအေဂုတ်ထုပြည်မှနှုတ်ဆောင်ခဲ့သောဖျားဖြစ်တော်မူ၏ဟုဆိုလျက်ရုတ်တုရှိမှရစ်ပူဇော်ကိုးကွယ်ကြပြီဟု၍၎င်း ဤလူမျိုးကိုငါကြည့်မြင်ပြီးလေပင်ခိုင်မာသော အမျိုးဖြစ်၏တို့ဖြစ်၍ငါကိုရှိစေတော့ငါသည်အမျက်ပြင်းစွာထွက်၍သူတို့ကိုဖျက်ဆီးမိတင့်ကိုကကြီးသောအမျိုးဖြစ်စေမည်ဟု၍၎င်း မောရှေအားမိန်တော်မူ၏မောရှေကလည်းအိုထာဝရဘုရား ကိုရိုဒီမဟာတကူအာကြီးသောလက်နှင့်အဂရုပြည်မှနှုတ်ဆောင်ခဲ့သော ကိုရိုဤလူတို့ကိုအဘယ်ကြောင့်အမျက်ပြင်းစွာထွက်တော်မူသနည်း အဲဂုတ္တုလူတို့ကလည်းဘုရားသခင်သည်မကောင်းသော အကြံရှိသဖြင့်သူတို့ကိုတောတောင်များ၌တတ်၍မြေကြီးပေါ်ကတုတ်တင်ပယ်ရှင်းခြင်းအလိုငှာသာနှုတ်ဆောင်လေသည်ဟုအဘဲကြောင့်ဆိုပွဲအကြောင်းရှိရပါမည်နီပြင်းစွာသော အမျက်တော်ကိုပယ်တော်မူပါ ကိုရောဤလူတို့၌ဤတို့အပြစ်ပေးမည်အကြံကို နောင်တရတော်မူပါ ကိုရောကတင်တို့အမျိုးအနွယ်ကို ကောင်းကင်ကျယ်ကဲ့သို့ငါများပြားစေမည်ငါပြောခဲ့သောဤမြေရှိသမျှကိုတင်တို့အမျိုးနွယ်အားငါပေးသည်ဖြင့်သူတို့သည်အစဉ်အမြဲအမွေခံရကြလိမ့်မည်ဟု ကိုကိုကိုတိုင်တီ၍ကျိန်ဆိုတော်မူသောစကားကိုခံခဲ့ပြီးသော ကိုရောဤကျွန်အာဗျဟံဤဆက်ဤဒေလတို့ကို အောက်မေ့တော်မူပါဟုမိမိဖျားသခင်သာရဖျားရှေ့တော်၌တောင်းပန်လေ၏ ထာဝရဘုရားသည်မိမိလူတို့အားအပြစ်ပေးမည်အကြံကိုနောင်တရတော်မူ၏။15မောရှေသည်သက်သေခံချက်ကျောက်ပြားနှစ်ပြားကိုကိုင်ယူလျက်လှည့်၍တောင်ပေါ်ကဆင်းသွားလေ၏။ထိုကျောက်ပြားနှစ်မျက်နှာ၌အက္ခရာတင်လျက်ရှိ၏။ထိုကျောက်ပြားတို့သည်ဘုရားသခင်ဖန်ဆင်းတော်မူသောကျောက်ပြား စာဒီလည်းဘုရားသခင်အခေယတင်တော်မူသောစာဖြစ်သည် လူများကြွေးကြော်တန်ကိုယောရှုသည်ကြားလျင်တက်၌စစ်တိုက်တန်ကိုကြားပါသည်ဟု မောရှိအားဆို၏မောရှိကလည်းငါကြားသောအတန်သည်အောင်၍ကြွေးကြော်တန်မဟုတ်ရှုံး၍ငိုကြွေးတန်လည်းမဟုတ်တည်ခြင်းဆိုတန်ဖြစ်သည်ဟု ပြန်ပြော၏တက်အနီးသို့ရောက်သောအခါနွားတငယ်ကို၎င်း ကခုန်ခြင်းကို၎င်းမြင်လျင်မောရှိသည်အမျက်ထွက်သည်ဖြင့် ကြောက်ပြားတို့ကိုချ၍တောင်ချေရင်၌ချိုးဖဲ့၏သူတို့လုပ်သောနွားတငယ်ကိုလည်းယူ၍အရေးကျူ၏ညက်ညက်ခြေပြီးမှ ရေပေါ်မှဖြူ၍ဣဒရေလအမျိုးသားတို့ကိုတောက်စေ၏အငယ်27မှ29အာယုံကိုလည်းခေါ်၍တင်သည်သူတို့၌ဤမြတ်လောက်ကြီးသောအပြစ်ကို ရောက်စေခြင်းဟာ သူတို့သည်တင်၌အဘယ်သို့ပြုသည်ဟု မေးလျင်အာယုန်ကသခင် အမျက်မထွက်ပါနှင့်ဤလူတို့သည်မကောင်းသော အကြံရှိကြောင်းကိုကိုရောတိပါ၏သူတို့ကလည်းငါတို့ရှေ့မှတွားရသောဖျားတို့ကိုငါတို့အဖို့လုပ်ပါငါတို့ကိုအေဂုတုပြည်မှနှုတ်ဆောင်ခဲ့သောသူထိုမောရှေ၌အဘယ်သို့ဖြစ်သည်ကိုငါတို့မသိပါဟုအကျွန်ုပ်အားပြောဆိုကြလျင် အကျွန်ုပ်ကရွှေရှိသောသူသည် ချွတ်စေဟု ဆိုသည်နှင့်ညီသူတို့ပေးသောရွှေကိုအကျွန်ုပ်သည်မိထဲ၌ထည့်လျင်ဤနွားတငယ်ထွက်လာပါသည်ဟု ပြန်ပြော၏ထိုသောအာယုန်သည်လူများကိုရန်သူတို့ရှေ့မောက်၌အဝတ်တစားကို ချွတ်စေသည်ဖြစ်၍အဝတ်တစားအချီးစီးရှိကြကြောင်းကို မောရှေမြင်သောအခါတတ်တကားဝမှရက်လျက် ထာဝရဘုရားဖက်၌အဘယ်သူ နေသနည်းငါထံသို့ လာစေဟုဆိုလျင်လေဝိအမျိုးသားအပေါင်းတို့သည်သူထံ၌စီဝေးကြ၏မောရှိကလည်းလူတိုင်းဓာလွယ်လျက်တက်တမျက်နာတကားမှတမျက်နာတကားတိုင်အောင် ထုတ်ချင်းခတ်သွား၍အတီးတီးမိမိညီကိုမိမိအပေါင်းဖော်မိမိအိမ်နီးချင်းကိုတတ်စေဟုဣဒရလအမျိုး၏ဘုရားသခင်သာရဘုရား အမိန်တော်ရှိတော်မူသည်ဟု မောရှေစီရင်သည့်အတိုင်းလေဝိအမျိုးသားတို့သည် ပြု၍ထိုနေ့၌လူ3000လောက်တည်ကြ၏တဖန်မောရှေကသာရဖျားသည်ယနေ့ကောင်းချီးပေးတော်မူစေခြင်းငှာတင်တို့သည်အတီးအီးကိုသားကိုညီကိုကိုထိခိုက်သောအပြင်တင်တို့သည်ယနေ့ကိုကိုချီးမြှောက်ကြပြီဟု ဆိုလေ၏အငယ်30မှ35 နက်ဖြန်နေ့၌လည်းတင်တို့ပြစ်မှားသောအပြစ်ကြီးလာ၏ယခုမှသာရဖျားအထံတော်သို့ငါတက်သွား၍တင်တို့အပြစ်ဖြေနိုင်လျင်ဖြေစီခြင်းငှာပြုမိဟုမောရှိသည်လူတို့အားဆိုပြီးမှသာရဖျားထံတော်သို့ပြန်သွား၍အိုဖျားသခင်ဤလူတို့သည်ပြစ်မှားသောအပြစ်ကြီးလာပါ၏မိမိတို့အဖို့ရွှေဖျားကိုလှုပ်ပါပြီသို့တော်လည်းသူတို့အပြစ်ကို လွတ်ခြင်းကအလိုတော်ရှိလင်လွတ်တော်မူပါသို့မဟုတ်ကိုရောစီရင်တော်မူသောစီရင်၌အကျွန်ုပ်နာမကိုခြေတော်မူပါအကျွန်ုပ်တောင်းပန်ပါ၏ဟုလျှောက်လင်သာရဘုရားကအကျဉ်သူသည်ငါကိုပြစ်မှား၏ထိုသူ၏နာမကိုငါစီရင်၌ငါခြေမည်တို့ဖြစ်၍ငါမှားထားသောအရက်တို့ သူတို့ကိုယခုတွား၍ပို့ဆောင်လော့ ငါတမန်သည်တင့်ရှိမှသွားလိမ့်မည်သို့တော်လည်းငါသည်အကြည့်ရှုကြွလာသောအခါသူတို့၌အပြစ်ပေးလျက်ကြွလာမည်ဟု မိန်တော်မူ၏အာယုန်နှင့်လူများတို့သည်နွားတငယ်ကိုလှုပ်ကြသောကြောင့်သူတို့ကိုဒဏ်ခတ်တော်မူ၏